လာရှိခဲ့လို့တဲ့ရှေးရှေးဘဝကကောင်းမှုကောင်းတာတွေပြုခဲ့လို့တဲ့ဘယ်မှာလဲလို့ဆိုတော့တစ်ချိန်မှာသာသနာ့ဘအချိန်မှာဗာရဏသီပြည်နဲ့မလှမ်းမကမှာရကန်းတဲ့ရွာရှိတော့အဲ့ဒီရကန်းတဲ့ရွာမှာဒီဘရင်ကရကန်းတဲ့ဥစည်းကောင်းဆောင်အကြီးအမှုဖြစ်တယ်အင်ကြီးတထောင်ရှိတယ်ဒီနေ့မှာအရှင်ပိစိကဗုဒ္ဓရှင်ပါဟိမန္တာကလာပြီးတော့ဝါနီးလို့မှုမြုဏယန္နာမှာရှင်သာလို့ငါ ဝါဆိုသတင်းသုံးပြီးတော့သတင်းသုံးဖို့ရလာပြီးလာတဲ့အခါမှာအဲ့ဒီရကန်းတဲ့ရွာကအကြီးမှုရွာတကြီးကြော်ပဲဆိုကြပါစို့သူနဲ့တွေ့လို့အရှင်ဘုရားများဘာကိစ္စကြွလာပါသလဲဘုရားဆိုတော့မြို့နဲ့ရွာနဲ့မှာဝါဆိုဖို့သတင်းသုံးဖို့လာပါတယ်ဆိုတော့အရှင်ဘုရားတို့ဘယ်နှပါးရှိပါသလဲဘုရားတထောင်ဥပတိကမာကြီးဒီလိုဆိုလို့ရှိရင်ရှင်ဘုရားများအတွက်ဝါဆိုကြောင်း တထောင်တပည့်တော်တောင်းယူပါတယ်ဘုရားတခြားမကြွကြပါနဲ့တပည့်တော်တို့ယူအနီးပါမလန့်မကန့်မှာတော့တယ်မှာပဲတပည့်တော်မြောက်ပါဆိုကြောင်းဆောက်ပြီးဆက်ကလှူဒန်းမရသေးဘုရားလို့ရှောက်ထားတော့အရှင်ပိဿကဗုဒ္ဓတွေလည်းပဲစိတ်စိတ်နေပြီးလက်ခံလိုက်တယ်တန်းတဲ့တကြီးကတော့ရကန်းနေရွာပြန်ပြီးတော့ရကန်းနဲ့အိမ်တထောင်ကိုဆင့်ခေါ်ပြီးတော့အကျိုးအကြောင်းပြောပြတယ်ဒုမြကံကောင်းညတော့ဟေး သာသနာ့ဘအခါမှာအရှင်ပိစိကဗုဒ္ဓဆိုတာမျိုးအမတင်ဖူးရခဲ့ကြုံရခဲ့တွေ့ရခဲ့လှူရခဲ့တန်းရခဲ့တရားနာရခဲ့တယ်အခုမြတ်တို့ကံကောင်းလို့မလို့ပိစိကဗုဒ္ဓတထောင်တို့လှူရနှမ်းရတော့မယ်ဝါစုကြောင့်တဆောင်စီဆောက်လုပ်ပြီးလှူကြဝမ်းမြောက်ဝမ်းသာနဲ့လှူလိုက်ကြတာဝါစုကြောင့်တထောင်တနေ့တည်းနဲ့ဆောက်ပြီးတဲ့တေတေဝါတွေကလည်းပေါ်တာကိုဆောက်ပြီးတော့အရှင်ပိစိကဗုဒ္ဓတွေအဲ့ဒီမှာလှူလိုက်တယ်ရှင်ဝါစုကြောင့်တထောင်တရင်တော့ ဆွမ်းနေလည်းပဲဝါရင်းကြတော့ကိုကိုးွယ်တဲ့ပစ္စည်းကဗုဒ္ဓကိုယ်အိမ်ကဆွမ်းဝတ်တာဝန်ယူပြီးတော့လှူရောင်လှူတယ်ဆွမ်းလှူတယ်နာဝါကြတဲ့အခါကျတော့အရှင်သာအရှင်ပစ္စည်းကဗုဒ္ဓမြတ်ဂန္ဓမာရဏဟိမန္တတောင်းတောကကဏ္ဍမာရဏတောင်ပြန်ကြွကနေတဲ့အခါကျတော့ဝါဆိုသင်္ကန်းတွေလှူလိုက်တယ်။ရှိကဝါကျွတ်ဝါဆိုသင်္ကန်းလှူတယ်ဆိုတော့ဝါကျွတ်မှလှူတာ ဝါဆိုသင်္ကန်းနေလှူလိုက်တဲ့တစုံစီတစုံစီအစုံတစ်ထောင်သူ့အိမ်နဲ့သူသူ့မိသားစုနဲ့သူစေတနာမထက်တာထက်တာအားကောင်းမှု မရှိပေဘူးလားသူတို့ဘလောက်ပြောလိုက်မလဲနော်တထောင်ကြီးများတောင်ဝါဆိုကြောင်းဆွတ်ဆောက်ပြီးဝါဆိုသင်္ကန်းလှူဝါဆိုဆွမ်းလှူနဲ့ပျော်လွန်းလို့တဲ့အဲ့ဒါလို့ဆိုတော့သူတို့ရဲ့စေတနာဟာမလူခင်ကောစေတနာအားကောင်းမနေဘူးလားလူစဲမှာကောအားကောင်းမနေဘူးလား လူပြေးတဲ့အခါကောအာမကောင်းဘူးလားအဲသူတို့လူတဲ့အလူကိုခံရတဲ့အရှင်ပိစိကဗုဒ္ဓတွေကလည်းလောဘကင်းသူဒေါသကင်းသူမောဟကင်းသူတွေမဟုတ်ပေဘူးလားဒီလိုဆိုလို့ရှိရင်အလှကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးနဲ့လည်းပြည့်စုံတယ်အလှရှင်ဘက်ကအင်္ဂါ၃ပါးနဲ့လည်းပြည့်စုံတော့ဒီလိုကောင်းမှုဒါနမျိုးကိုဘာကုသိုလ်လို့ဘာဒါနလို့ခေါ်သလဲသလင်္ကာဒါနအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ဒါနဒီအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့ဒါနကိုပြုတဲ့ပုဂ္ဂိုလ်များဟာ သမုဒ္ဒရာရတဲ့ကရေကိုအိုးနဲ့ပုံးနဲ့ခွန်းနဲ့ခတ်ပြီးတော့ချင့်တွက်မယ်ဆိုလို့ရှိရင်အရေအတွက်ပမာဏကိုလွန်အောင်မရေနိုင်မတွက်နိုင်အောင် အရေရေတွေများသလိုဒီသလင်္ကဒါနပြုတဲ့ပုဂ္ဂိုလ်ရဲ့ဒါနကုသိုလ်ကြောင့်ရတဲ့အကျိုးတရားဟာလည်းပဲတဲ့အရေအတွက်အတိုင်းတာပမာဏကိုလွန်အောင်ကြိုးပေးတယ်လို့ရှင်တော်မြတ်ဘုရားဆက်ကဏ္ဍိပါအင်္ဂုတ်တို့မှာဟောကြားခဲ့တယ်နော် ဒါနပြုရာအင်းချောက်ဖြာမှန်စွာဆုံးရသည် မလူခင်လှူဆဲလူပြီးလဲစိတ်ထဲကြည်ရသည် လူရန်သူမှာဤသုံးပြမှန်စွာဆုံးရသည် လောတော်မောတွေကင်အောင်လေကျင့်နေသူပဲကျင့်ပြီးလဲမလွဲဖြစ်ရသည် အလူကမှာဤသုံးပြမှန်စွာဆုံးရသည် အင်္ဂါ6မျိုးစုံပြည့်ဖြို့အကျိုးကြည်လာသည် ချပေးမနေတော့ဘူးအတိတ်ပဲသိယုံရွတ်ပြတာနော်ရေးဖို့ရလက်ပြင်းမနေကြနဲ့နော်ဒါလားဆိုလို့ရှိရင်တလောက်ပါပြီဘုန်းကြီးကနည်းနည်းအချိန်လူနေဒီတော့အဲ့ဒါလို့အင်္ဂါ6မျိုးနဲ့ပြည်စုံတဲ့ဒါနကုသိုလ်ဖြစ်သွားတဲ့အတွေ့ဒီပုဂ္ဂိုလ်တွေကွယ်လွန်တဲ့အခါကျတော့တာဝတိဏနတ်ပြည်မှာတစုတယုံနဲ့သွားပြီးတော့နတ်တွေဖြစ်ကြနတ်တွေဖြစ်ပြီးတော့နောက်ကသဗ္ဗမြတ်စွာဘုရားလက်ထက်ကြတော့လူပြည်မှာ တခါပြန်ပြီးလူဖြစ်ပြန်တော့လေသူတို့တတိုက်တဝန်းတစုတဝေးတဲ့စိတ်တူကိုမြတကြွယ်တွေဖြစ်ကြတဲ့အစင်တန်းတက်သွားတာဘာကြောင့်အစင်တန်းတက်သွားလဲဟဲကောင်းမှုကုသိုလ်တွေလုပ်ခဲ့လို့ဟုတ်ပဲဘူးလားပုပ်ပိသကတဘုံညတာမင်္ဂလာနဲ့မပြည့်စုံဘူးလားပြည့်စုံတော့ကတ္တဗမြတ်စွာဘုရားရှင်ပွင့်တော်မူရာဖြစ်တဲ့မြို့တော်မှာသွားပြီးနေရပြီဆိုတော့ပฏิရူပဒေတာဝါဒမင်္ဂလာကောမရပြီဘူးလား ရတယ်အဲ့တော့ဘုရားရှင်ရဲ့တရားကိုနာကြားရလို့တရားတော်အတိုင်းလိုက်နာကျင့်သုံးပြီဆိုတော့အတ္တသမ္မာပဏိတိမင်္ဂလာကသူတို့မှမဖြစ်ကြပြီဘူးလားဖြစ်ကြတယ်ဒါနဲ့မြတ်စွာဘုရားကြောင်းတော်စွာအမြဲတစေတရားနာနောက်ကြတော့တနေ့မှတရားနာရကအပြန်မိုးတွေရွာချလို့ခိုးစရာလှုံစရာမရှိမိုးရွှဲခံရတဲ့အခါကျတော့သူတို့ထင်ကအကြီးမှုကပဲကဲတို့များရှိက ရောင်ကိုကောင်းကောင်းဆောက်ပြီးတော့လှူခဲ့တဲ့ဒါနရှိပုံမပေါ်ခဲ့ဘူးဒါကြောင့်နောက်ဒီလိုမိုးမကျွဲရအောင် ကြောင်းဆောက်လှူတဲ့ဒါနတို့များပြုကြမယ်အလယ်ကကန္ဓကုတီကျောင်းမကြီးတဆောင်ဘေးကကျောင်းရံတထောင်ဆောက်ပြီးလှူကြမယ်ဆိုပြီးတော့လှူကြတယ်တကြွယ်တွေဆိုတော့လှူနိုင်တဲ့ကိုအစင်တန်းကတက်လာဘသူကမြင့်ပေးလိုက်တာလဲအစင်တန်းကုသိုလ်ကမြင့်ပေးလိုက်တာဟုတ်ကဲ့လား အဲ့ဒါလို့လှူပြီးတော့အရှင်သတ္တဗမြတ်စွာဘုရားနဲ့တကွာယဟန်တော်တွေကိုကြောင်းလှူနောက်အဲ့ဒီဘဝကစုတေပြန်တဲ့အခါကြပြန်တော့နတ်ပြည်မှာပဲသွားပြီးတော့နတ်စီစိန်ခန်းစားဂေါရမမြတ်စွာဘုရားလက်ထက်ကြတော့ကုတ်ကုတဝတိပြည်မှာမဟာကပိတမင်းကြီးနဲ့အနောဇာမိဖုရားအမတ်တထောင်မိဖုရားအမတ်ကတော့တထောင်ဆိုပြီးလာပြီးတိုက်တိုက်ဝုံဝုံဖြစ်ပြန်ပြီတဲ့အစဉ်တန်းဘုံမြင့်သွားဘူးလားအစဉ်တန်းမြင့်သွားတဲ့ အဲ့ဒါလို့အစဉ်အတန်းမြင့်တဲ့မြင့်လို့ဒီလိုမင်းစည်းစိမ်ရသည့်အထိဖြစ်လာပြီဆိုလို့ရှိရင်တော့အတ္တတမ္မာပဏိတိကပိုအရေးမကြီးဘူးလားမိမိရဲ့ကိုယ်နဲ့စိတ်ကိုအပြစ်ကင်းနဲ့အရာမှထားပြီးကုသိုလ်စိတ်တွေမှကုသိုလ်လုပ်ငန်းတွေမှထားပြီးတော့ကောင်းတဲ့စိတ်တွေမွေးပြီးကောင်းတဲ့အလုပ်တွေလုပ်ဖို့ရပိုအရေးမကြီးဘူးလားအဲ့ဒါလို့အရေးကြီးတဲ့ဆိုတာကပညာရှိမှသိတာမဟုတ်လား ပညာမရှိတဲ့ပုဂ္ဂိုလ်ကဒီလိုကုသိုလ်ကောင်းမှုတွေတဲ့ဒုစိတ်မြုပ်ထားမှဒုကိုလောက်မှလို့ဒီလိုသိရလားမသိတဲ့အခါကျတော့အတ္တသမ္မာပဏိတိမင်္ဂလာရှိရလားအဲအတ္တသမ္မာပဏိတိမင်္ဂလာမရှိတဲ့အခါကျတော့ဘာကစလာတယ်လဲလို့ဆိုတော့ဂါရဝောစယာဓုဂုံသိနိဝတောစယာဓုဂုံသိပညာရှိနှင့်စည်းစိမ်ချွေရန်ဂုံရှိန်ခံ၍ မောင်းမှန်မကြွကိုနှိမ်ချလျက်ခြေချပစိုးမြူစဲကျိုးနှင့်ကျိုးကျိုးသောနွားပမာလာသူပြပြစွာနေရခြင်းသည်လေဆိုတဲ့နိဝတမင်္ဂလာရှိသေးလားမရှိဘူးအဲ့တော့ဂျိုးမထောင်ဘူးလားအဲဂျိုးထောင်တဲ့ကကြလိုက်မခွေဘူးလားအတ္တသမပရိနိမင်္ဂလာရှိသေးလားကိုင်းမရှိဘူးဆိုတော့ပုပ္ပေစကတပုံညာတာဖြစ်စေနိုင်တဲ့မင်္ဂလာကိုဖြစ်အောင်မလားကောင်းမှုကုသိုလ်လုပ်အောင်မလား မလုပ်ဘူးဆိုလို့ရှိရင်တော့မကောင်းမှုအကုသိုလ်ပဲမဖြစ်ပေဘူးလားဒီလိုဆိုလို့ရှိရင်လာမဲ့ဘဝမှာဖြစ်ရင်ပฏิရူပဒေသရပါဦးမလားပฏิရူပဒေသတင့်လျော်လျောက်ပတ်တဲ့အရက်ကိုမရဘူးဆိုရင်ဘယ်သွားမလဲဩသူသွားရင်ရသွားမှာပေါ့ဟုတ်လားသူလောက်တာဘာလောက်တာတော့ အဲမကောင်းမှုလုပ်တယ်ဆိုတော့မကောင်းမှုလုပ်ရပုဂ္ဂိုလ်ရဲ့လမ်းဟာဘာလဲလို့ဆိုတော့မြတ်စွာဘုရားကမိန့်ကြတယ်ရေကန်ထဲကိုတဲ့ထောပအိုးခွဲပြီးတော့ချလိုက်ပါတဲ့ရေကန်ထဲကိုထောပအိုးခွဲချလိုက်လို့ရှိရင်တဲ့ကောင်းမှုကုသိုလ်လုပ်တဲ့ပုဂ္ဂိုလ်ကထောပနဲ့တူတယ်တဲ့မကောင်းမှုဒုစရိုက်တွေလုပ်တဲ့ပုဂ္ဂိုလ်ကအိုးကြံပွဲတွေနဲ့တူတယ်တဲ့ဟောလောက်ဆိုတပေါက်ပေါ်ရောပေါ့မဟုတ်လား ဒီလောက်ပြောရင်တပေါင်းမပေါ်ဘူးလားဘလို့ပါလိုက်မလို့ဒီလိုဆိုရင်ဒုစရိုက်ပြုတဲ့ပုံကိုယ်တွေကအိုးချမ်းွဲတွေနဲ့ဒူသည်တဲ့ကောင်းမှုကုသိုလ်သူစရိုက်ပြုတဲ့ပုံကိုယ်တွေကထောဘတ်တွေနဲ့ဒူသည်တဲ့ဘယ်လိုများกว่าချာအိုးချမ်းွဲတွေကအောက်လားအထက်လားအဟင်းစုံစုံမြုပ်သည်စုံစုံမြုပ်ကမပေါ်လာကျမမှောက်ဤမင်းတဲ့ ဟုတ်ကလားပေါ်သေးလားမပေါ်တော့ဘာဖြစ်လို့တော့ဘာလို့သုံးသုံးမျိုးရတာအဲမကောင်းမှုတွေ့စရာပြီလို့အဲ့ဒါအတ္တတမ္မာပဏိတိရှိလို့လားမရှိလို့လားအဲ့ဒါလို့မရှိနိုင်တာဟာကိုယ်ဘဝကိုမေ့ပြီးနိဝါဒမင်္ဂလာမရှိလို့ပေါ့မဟုတ်ဘူးလားဩမြတ်စွာဘုရားတရားတော်မှန်လိုက်လေခြင်းနော် ကောင်းမှုကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကတော့ထောပသိနဲ့တူတယ်တဲ့ဘယ်လိုလဲအပေါ်မှာပဲပေါ်လောပေါ်လောနဲ့မျောနေလို့အများသည်အများမြင် အများကြလူကြတဲ့သွားလူကြတဲ့လာကောင်းတာပြုပျော်တပြုံမြုံမောမဆုံးမဟုတ်ဘူးလားကောင်းမှုပြုသလားမကောင်းမှုပြုသလားအဲ့ဒီတော့သူတို့လည်းပဲတစ်ဆင့်တစ်ဆင့်တစ်ဆင့်နဲ့တစ်ဆင့်အစဉ်လမ်းတက်သွားလို့ကုက္ကုတပြီးမှ ကောဥဒဝတိဒီမှာမဟာကပိနမင်းကြီးနဲ့အမတ်တထောင်မတ်ကြောတထောင်ဖြစ်တဲ့အခါကျတော့လေပဋိသန္ဓေစိတ်ဓာတ်ပင်ကိုဗီဇကောင်းခဲ့တဲ့ပုံခွေတွေဆိုတော့အဲ့ဒီအချိန်မှာပဲတရားပဲရှားနေတာပဲတဲ့လောကမှာပညာရှိပုဂ္ဂိုလ်တွေတရားကောင်းတရားမှန်နေညွှန်ပြတဲ့ပုဂ္ဂိုလ်တွေလောကမှာတဏှာမှတော့ရှိမှာပဲတဏှာမဟုတ်တဏှာရှိမှာပဲဒုစီမရှိပေမဲ့ဆိုပြီးတော့မြင်းသီတော်၄ဦးအရက်လေးမျက်နှာလွတ်ပြီးတော့ ပညာရှိပုဂ္ဂိုလ်ဗုဒ္ဓလို့ခေါ်ရမယ်သစ္စာလေးပါးသိတဲ့ပုဂ္ဂိုလ်ဖရာလို့ဆိုနိုင်တဲ့ပုဂ္ဂိုလ်တရားစစ်တရားမှန်နဲ့ပြနိုင်တဲ့ပုဂ္ဂိုလ်တွေလိုက်ရှာကြဆိုပြီးတော့မြင်းသီတော်လေးခုကိုရက်လေးမျက်နှာလှုပ်ပြီးရှာခိုင်းတဲ့အဲ့တော့အတ္တသမပဏိတိရှိလို့လားမရှိလို့လားရှိလို့ပေါ့သို့တော်လည်းပဲတကယ်တွေ့တဲ့အခါကျတော့မြင်းသီတော်တွေကမတွေ့သာဝတိပြည်ကကုံရောက်လာတဲ့ကုက္ကုတဝတိပြည်ကိုကုံရောက်လာတဲ့ကုံတယ်တွေစီက သောတိတိမာဖျားပွင့်နေတယ်မြတ်စွာဘုရားကတရားတော်တွေသန္တနာဘုကလွတ်မြောက်ကြောင်းတရားတွေဟောနေတယ်အဲ့ဒီတရားတွေကျင့်ကြံတဲ့တန်ဃာတော်တွေတည်းရှိတယ်ဆိုတော့သိရတဲ့အခါကျတော့ခြုံပြောပြရစေမဟာကပိနမင်းရောမိဖုရားရောအမတ်ကရောအမတ်တရောအမတ်ကရောရောမြတ်စွာဘုရားစီသွားကြတာပထမတော့အမျိုးသားတွေကအရင်သွားဘုရားရှင်တွေ့ဘုရားရှင်တရားချီးမြှင့်တဲ့အခါကျတော့တရားသိပြီးသောတာပန်များဖြစ်ကြတယ်နောက်အမျိုးသမီးတွေလည်းပဲ အမျိုးသားတွေသွားကုန်ပြီတိတယ်သွားကုန်ပြီဆိုတာတိတာနဲ့နောက်ကလိုက်ကြလိုက်ကြလို့မြတ်စွာဘုရားထာမောက်ရောက်တဲ့အခါကျတော့ဘုရားရှင်တရားဟောလို့မလို့အမျိုးသမီးတွေလည်းတရားသိသောတာပန်တွေဖြစ်ကြတယ်အမျိုးသမီးခရီဟောတဲ့တရားကို အမျိုးသားတွေယဟန်တွေက နာရပြန်တော့သူတို့အထက်မဲ့အထက်မဲ့သုံးဖို့အထက်မဲ့အထက်သုံးမဲ့အထက်သုံးဖို့ပါရပြီသူတို့ယဟန်နာဖြစ်ကြတယ် နောက်လည်းပဲအမျိုးသမီးတွေကလည်းမြတ်စွာဘုရားတန်ယဟန်ဖြစ်တော့လို့မြတ်စွာဘုရားကဘိက္ခုနီတန်ခါထာအပိယဟန်မှာပြုစေလို့တရားထုတ်တော့သူတို့လည်းပဲလောဘဒေါသမောဟကိလေသာကုန်ခန်းလို့ယဟနာအလုံးဖြစ်ကြသည်တဲ့သူတို့မှနောက်တစ်ဘဝသန္တရာဝဆင်းရဲတဲ့လေယာအောင်မလားမလဲရတော့ဘူးသန္တရာဝကလွတ်မြောက်ကုန်ကြပြီဆင်းရဲခြင်းကုန်ကြပြီတဲ့အဲ့ဒါလို့ဘာကြောင့်ဖြစ်တယ်လဲဆိုတော့အတ္တသမ္မာပဏိတိမင်္ဂလာရှိလို့ဒီတော့အဲ့ဒီမှာတခုက သူတို့ကုတ်ကုတဝတီပြည်မှာနေစဉ်ကတရားရရဲ့လားဘယ်ကြမှာတရားရသလဲအဲသာဝတိပြည်သွားမှပဲတရားရရဲဆိုတော့သူတို့အတွက်ပဋိရူပဒေသကဘယ်ဟာလဲသာဝတိပြည်ဒါကြောင့်ပဋိရူပဒေသကမလိုလားအပ်ပေဘူးလားလိုလားအပ်သည်အရေးကြီးသည်ဒီမင်္ဂလာတလောက်ဆိုလို့ရှိရင်သဘောပေါက်ကြောပေါ့ပေါက်ပြီလားတလောက်ပြီ သောဒေဝတေတိလိုရေနဲ့မေးလျှောက်ထားသည်ဩနတ္တာသော အတွင်းမှာကြောင်းလူဆွမ်းလူသင်္ကန်းလူအဖျော်ယမကလူလူတဲ့အလှရှင်တွေလည်းပဲဒီမဟာကပ္ပိနာမင်းတို့တတိုက်လို့တဆင့်နဲ့တဆင့်အဆင့်မြင့်မသွားနိုင်ဘူးလားအဆင့်မြင့်သွားနိုင်တဲ့မြင့်တဲ့အဆင့်ကရှောမကြအောင်ဆိုလို့ရှိရင်တော့အတ္တသမာပဏိတိလက်ကင်ထားရမည်ဟုတ်ကဲ့လားကိုရောစိတ်ပါအပြစ်ကင်းအောင်စောင့်စည်းထိန်သိမ်းထားရမယ်နောက်တခါထားတော့ဆက်ရုံတော့ဆက်လိုက်အောင်မယ် ပါဝတိစင်သာတိတ်ပင်သာဝိနယောသာတုတိခိတောသူဘာတိတာသာယာဝါစာဣတမင်္ဂလမௌတ္တမဒေဝတေတိလိုရေးဖြင့်မေးလျှောက်ထားသည့်ဩနတ္တဘာဝတိစင်သာလောကုလောကီနှလိတိုးဘအကျိုးများသည့်တရားကျမ်းခံအတဏ္ဏကိုသင်အံကြံကြည့်ပညာပြည့်၍ဘဟုတုတရှိခြင်းသည်၎င်းသိပင်စာဆက်မှုလက်မှုအတ္တစုတွင်အသုံးဝင်အောင်ကျွမ်းကျင်တတ်မြောက်ခြင်းသည်၎င်းဝိနယောသသူတိခိတော် မိဝဖဝဆရာဝနှင့်ကျင့်ဝအထွေတွေနေနေထိုင်နေပြောဆိုနည်းကိုသိတိကြနာအချိုးကြအောင်ဆရာထမ်း၌နိခံတင်ယူအာကြည့်ပြီး၎င်းသူဟာသီဒါသယာဝါစာဟုတ်မှန်ကြိုးရှိ အနှစ်ပြည့်၍ပိယဝါစာတာယာချိုးမြကြားမဝပဲကြားရသူတွင် အပူစင်းလျက်ဘဝင်ကြည်မွေစိတ်ချမ်းမြေသောစကားကိုပြောဆိုခြင်းဤ၎င်းဧတံတရားလေးပါးသည်ဩတ္တမချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဆက်မိအောင်တော့ဆက်လိုက်အောင်မနော်ဆိုဘာဟုတ်သေးစင်စာဘာဟုတ်သေး ပေမဲ့နားကြအောင်စို့နိသန်တရနေ့တော့တခါတည်းအပြီးတတ်နိုင်အောင်ကြော်သင်တာကြော်တိုးသင်တာတိုးဖြတ်သင်တာဖြတ်ပြီးဟောရဘုန်းကြီးတို့ပရိသတ်ဟာဒီကနေ့ជីវချမ်းသာကြောင်းလောကီជីវချမ်းသာကြောင်းလောကုတ္တရာជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဖြစ်တဲ့ရှင်တော်မြတ်ဖရာရဲ့ဒေသနာတော်မြတ်ကိုစိတ်ပါဝင်စားစွာ သရာရှိသွားစိတ်ဝင်စားလျက်နာကြရခြင်းဒီဟုသော ကောင်းမှုကုသိုလ်စေရနာလူတန်းရတဲ့ဒါနကုသိုလ်စေရနာစောင့်တည်ရတဲ့ဒီလကုသိုလ်စေရနာပွားများအထောက်ရတဲ့ဘာဝနာကုသိုလ်စေရနာ ဆောင်ရွက်ရတဲ့ဝေယကုသိုလ်စေဝေယဝိသကုသိုလ်စေရနာဖြာဖြာတို့ကြောင့်မင်္ဂလာတို့တွင် အမြင့်ဆုံးအမြတ်ဆုံးမင်္ဂလာဖြစ်တဲ့နိဗ္ဗာန်တစ္ဆိကရိယာစဒုက္ခခသိမ်ချုပ်ပြငြိမ့်၍ဇတ်သိမ်းရာမှန်အေနိဗ္ဗာန်ကို မဲ့ညာဖုံညာဖြင့်လင်းမြန်စွာမျက်မှောက်ပြုအပ်ခြင်းဒီ၎င်းဆိုတဲ့မင်္ဂလာနဲ့အညီကျင့်ကြံကြိုးစားပွားများအထောက်နိုင်ကြ၍ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေအဇေဒီနှစ်တကူလာဇန်10ရက် 1989ခုနှစ်ဧပြီလ15ရက်စနေနေ့ညနေ3နာရီချိန်မှာဘုန်းကြီးတို့တရားဝဲစသည်တဲ့မနေ့ကဘယ်ချိန်စ2နာရီ40နာရီမှာဒီနေ့15မိနစ်နောက်ကျသွားလား55လား55ဆိုတော့ဒီနေ့က9မိနစ်ပဲနောက်ကျတော့ဗောဒီနေ့က ပါတရားဟောရမလားဗုဒ္ဓမြတ်စွာဤကြီးပွားချမ်းသာရေးတရားတဲ့မနေ့ကဘာဟုတ်သစ္စင်္စတိတ်ပင်စဝိနယောစသူတိခိတောသူပါတိတာစယာဝါစဧတမင်္ဂလမုဒ္ဓမံအဲ့ဒါစခဲ့တယ်နော်ကူမီအောင်ကူလိုက်တာဘာဟုတ်သစ္စာမင်္ဂလာဆိုတာ အကြာအမြင်ဘ ਹੁ တုဒ္ဒများခြင်းတဲ့အကြာအမြင်ဘ ਹੁ တုဒ္ဒများတာဟာជីវချမ်းသာကြောင်းမင်္ဂလာပဲအကြာအမြင်ဘ ਹੁ တုဒ္ဒဆိုတာအပြစ်ကင်းတဲ့အကြာအမြင်ဘ ਹੁ တုဒ္ဒအပြစ်ကင်းတဲ့အကြာအမြင်ဘ ਹੁ တုဒ္ဒသီတာလျင်ជីវချမ်းသာကြောင်းမင်္ဂလာဖြစ်တယ်အပြစ်မကင်းတဲ့အကြာအမြင်ဘ ਹੁ တုဒ္ဒဆိုလို့ရှိရင်ជីវချမ်းသာကြောင်းမင်္ဂလာဖြစ်ပါ့မလား ဥပမာဆိုလို့ဘလို့ထိုးရတဲ့အစိုက်တွေဖြင့်မူရစေဝါနဲ့ပတ်သက်တဲ့ဘဟုတုတတွေကြွယ်ဝနေပြီဆိုလို့ရှိရင်တော့အဲ့ဒါမင်္ဂလာဖြစ်မလားအမင်္ဂလာဖြစ်မလားအမင်္ဂလာဖြစ်ပြီတဲ့ဒါကြောင့်အပြစ်ကင်းတဲ့ဘဟုတုတအပြစ်ကင်းတဲ့ဘဟုတုတဒီသာလင်မင်္ဂလာဖြစ်လို့လောကုတ်လောကီနှလီတိုးဘဝအကျိုးများသည့်လောကုတ္တရာရော လောကီရေရော အကျိုးများတဲ့ဆိုတဲ့ကဒါအပြစ်ကင်းတဲ့ဘ ਹੁ တုဒ္ဒလားအပြစ်မကင်းတဲ့ဘ ਹੁ တုဒ္ဒလားအပြစ်ကင်းတဲ့ဘ ਹੁ တုဒ္ဒပဲလောကုတ်လောကီနှလီတိုးဘဝအကျိုးများသည့်တရားကျမ်းကအတန်တန်ကိုသင်အာကြံကြည်ပညာပြည့်၍ဘ ਹੁ တုဒ္ဒရှိခြင်းတရားကျမ်းကအတဏ္ဏဆိုတော်လည်းပဲတရားကျမ်းကအတဏ္ဏလို့ဆိုသဖြင့်အပြစ်ကင်းတဲ့ တရားစာပေအပြစ်ကင်းတဲ့လောကီရေးစာပေဘုဟုတ္တစာပေတွေဖတ်ပြီးတော့ဘဟုတ္တယူလို့ရှိရင်လည်းပဲဒါအပြစ်ကင်းတဲ့ဘဟုတ္တမရဘူးလားရတယ်အပြစ်ကင်းတဲ့ဘဟုတ္တရပြီဆိုလို့ရှိရင်ဒီဘဟုတ္တမှာဒီဘဟုတ္တကိုတနေရာရာမှာ အသုံးမချနိုင်ဘူးလားချနိုင်တယ်တခါအပြစ်ကင်းတဲ့ဘဟုတ္တရပင်ရထားတော့လည်းပဲဒီအပြစ်ကင်းတဲ့ဘဟုတ္တကို မိမိအတွက်အသုံးမချပဲထားတယ်ဆိုလို့ရှိရင်ဒါမင်္ဂလာဖြစ်ပါမလားသူတစ်ပါးအတွက်အသုံးမချပဲထားရင်ကောမင်္ဂလာဖြစ်ပါမလားမဖြစ်ဘူးတချို့ကြတော့အပြစ်ကင်းတဲ့ဘဟုတုတတော့သိပါတတ်ပါရဲ့ဒါပေမဲ့သူရဲ့ပင်ကိုစိတ်ဓာတ်အခြေခံကိုကညံ့နေတော့ပင်ကိုစိတ်ဓာတ်အခြေခံကိုကညံ့နေတော့ရထားတဲ့အပြစ်ကင်းတဲ့ဘဟုတုတနဲ့အညီလိုက်နာကျင့်သုံးမှု မရှိဘူးဆိုလို့ရှိရင်တော့ဒီဘ ਹੁ တုတ္တက သူ့အတွက်မင်္ဂလာဖြစ်ပါမလားမဖြစ်ဘူးတဲ့မင်္ဂလာမဖြစ်ရုံနဲ့မကဘူးအမင်္ဂလာတောင်ဖြစ်နိုင်သေးတယ်ဒီမှာအကြအမြင်ဘ ਹੁ တုတ္တရှိခြင်းမင်္ဂလာဘ ਹੁ တုတ္တရှိခြင်းဒီမင်္ဂလာဖြစ်သည် ဆိုတော့လေအပြစ်ကင်းသောဘ ਹੁ တုတ္တသည်သာမင်္ဂလာဖြစ်၍အပြစ်မကင်းသောဘ ਹੁ တုတ္တမှာမူမင်္ဂလာမဖြစ်ပေ။ အပြစ်ကင်းသောဘ ਹੁ တုဒ္ဒပင်ဖြစ်စေကမူမိမိရရှိထားသောဘ ਹੁ တုဒ္ဒနှင့်အညီလိုက်နာကျင့်ကြံသူအတွက်သာမင်္ဂလာဖြစ်၏မလိုက်နာမကျင့်ကြံသူအတွက်မှမူသူ၏ဘ ਹੁ တုဒ္ဒသည်မျက်မမြင်ထွန်းညှိသောမိယောင်နှင့်သာတူလေသည်တဲ့သူရထားတဲ့အကြမ်းမြင်ဘ ਹੁ တုဒ္ဒဟာဒီတိုင်းလိုက်နာကျင့်ကြံမှုမရှိဘူးဆိုလို့ရှိရင်ဘာနဲ့တူတယ်တဲ့မျက်မမြင်ထွန်းတဲ့မိယောင်နဲ့တူတယ်တဲ့ဘယ်လိုပါလဲ မျက်မမြင်ကမီးကြီးထွန်းထားတဲ့အခါကျတော့သူကမီးအောင်ကိုမြင်ရလားမမြင်ရဘူးဒါဖြင့်သူ့အတွက်လင်းသလားမလင်းပါဘူးဘသူ့အတွက်လင်းမလဲသူတို့ဘာတွေအတွက်ပဲလင်းတယ်တဲ့ဒါကြောင့်မလို့မျက်မမြင်ထွန်းတဲ့မီးနဲ့တူတယ်တဲ့ဘဟုတ်သူတော်အပ္ပတုတံယောသူဒေနာတိမိညတိအန္တောပฏิပတာရောဝတထေဝပฏิပါတိမရှင်တော် အရှင်အနန္ဒာကမြတ်စွာဘုရားလျှောက်ထားတာဒီမှာတော့မိမိအတွက်ဒီဘ ਹੁ တုဒ္ဒကိုအသုံးမချရုံနဲ့မဟုတ်ဘူးမိမိဘ ਹੁ တုဒ္ဒရှိတာကိုအကြောင်းပြုပြီးတော့သူတစ်ပါးဘ ਹੁ တုဒ္ဒနဲတဲ့ပုဂ္ဂိုလ်ကိုအထင်သေးတယ်တဲ့အဲ့ဒီပုဂ္ဂိုလ်မှာသူရထားတဲ့ဘ ਹੁ တုဒ္ဒဟာသူကမိထွန်းတာနဲ့တူတယ်တဲ့ဘောတုတောအပတုတံယောတုတေနာတိမညတိအန္တောပฏิပဒါရောဝတထေဝပฏิပတိမံ ဗန္ဒေရှင်တော်မြတ်ဖေယဗဟုတုတော်အကြအမြင်ဘုသူတံများသော ပုဂ္ဂိုလ်သည်အပတုတံအကြအမြင်နေသော ပုဂ္ဂိုလ်ကိုဘဟုတုတော်အကြအမြင်များသော ရောခြင်းပုဂ္ဂိုလ်သည်အပတုတံအကြအမြင်နေသောပုဂ္ဂိုလ်ကို သူဒေနာမိမိရရှိထားသောဘဟုတ်တုတဖြင့်အတိမညတိအထင်အထင်သေးအမြင်သေးလျက်ရှိ၏တတ္တထိုပုဂ္ဂိုလ်၏ သောထိုအကြအမြင်များမှုသည်ပฏิပါဒါရောစီမိကို ဆောင်သောအန္တောဝသူကဲသူကံကဲ့သို့ပင်လင်မန္တရီတော်အပฏิပါတိထင်မြင်ပါ၏မိမိကဘဟုတ္တရှိပြီးတော့ရှိတဲ့အတွက်သူတို့ဘာကိုမိမိလောက်ဘဟုတ္တမရှိတဲ့အတွက်အထင်သေးအမြင်သေးဖြစ်တယ်ဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဟုတ္တဟာ သူကန်းထွန်းတဲ့မိအောင်နဲ့တူတယ်လို့တပည့်တော်စိတ်ထဲမှာထင်ပါတယ်ဘုရားလို့အရှင်အနန္ဒာကမိန့်ကြတယ်။ဒါကြောင့်ဘ ਹੁ တုဒ္ဒရှိသူတွေဘ ਹੁ တုဒ္ဒမရှိသူကိုမိမိ၌ရှိသောတုဒ္ဒကြောင့်အထင်သေးအထင်သေးကမထီမဲ့မြင်ပြုညာအထိုတုဒ္ဒရှင်သည်မိထွန်းညိသောသူကမျက်နာတူလေသည်။တခါအဲ့ဒီဘ ਹੁ တုဒ္ဒရှိတဲ့ပုဂ္ဂိုလ်ကသူကအခြေခံစိတ်ဓာတ်ဉာဏ်ဖြင့်တဲ့အတွက် ဘာလလက္ခဏာနဲ့ညီနေပြန်မဲ့ဆိုရင်ဒုစိန်ဒိတာစိန်တိမကောင်းတာကိုသာကြံစည်နေတတ်တဲ့ဒုဗ္ဗတိတာဘာတိမကောင်းတာကိုသာ ပြောတတ်တဲ့ဒုက္ကတကမ္မကာရိမကောင်းတာကိုသာလှုပ်တတ်တဲ့ဘာလလက္ခဏာတွေနဲ့ပြည့်စုံတဲ့လူမိုက်ဖြစ်တယ်ဆိုလို့ရှိရင်ဒီဘဟုတ်တုဒ္ဒဟာအဲ့ဒီလူမိုက်ကိုဘဟုတ်တုဒ္ဒကပဲပြန်ပြီးတတ်တယ်တဲ့။ဘာနဲ့တူတယ်လဲလို့ဆိုတော့ ငပြောပင်တို့ကျူပင်တို့ဝါပင်တို့ ਨੇ တူတယ်တဲ့ငပြောပင်များအတိတိပြီဆိုလို့ရှိရင်အတိလည်းသိပြီးရောငပြောပင်ဘာဖြစ်တယ်လဲသေရောဝါပင်လည်းအတိတိပြီးရင်သေရောကျူပင်လည်းအတိတိပြီးရင်သေရောအဲ့ဒီအတိုင်းပဲတဲ့အခြေခံစိတ်ဓာတ်ညံ့တဲ့လူမိုက်မှာဘ ਹੁ တုဒ္ဒရှိပြီဆိုရင်အဲ့ဒီဘ ਹੁ တုဒ္ဒကအဲ့ဒီပုဂ္ဂိုလ်ကိုပဲပြန်တတ်တာပဲတဲ့ အခြေခံဘ ਹੁ တုတ္တမရှိအခြေခံစိတ်ဓာတ်မိုက်တဲ့လူမိုက်မှာတစုံတရာသောအတ္တပညာနဲ့ပတ်သက်လို့ဘ ਹੁ တုတ္တရှိပြီဆိုရင်အဲ့ဒီအတ္တပညာဟာသူလောကကြီးပွားဖို့သူကြီးပွားဖို့သုံးမလားဓမ္မမဟုတ်လောကပျက်စီးဖို့သူကြီးပွားဖို့သုံးမလားအဲလောကပျက်စီးဖို့သူကြီးပွားဖို့ဆိုပြီးသူရွယ်ပြီးမသုံးမေဘူးလား ဒါပေမဲ့လောကမှာပျက်စီးအောင်လုပ်ရင်သူကောမပျက်စီးဘူးလားသွားပြီပေါ့မဟုတ်ဘူးလားမမြင်ဘူးလားဘာမြင်တာဟင်ဟောပျက်စီးခြင်းမကပျက်စီးသွားတာမြင်တာလားဒီတော့အဲ့ဒါဟာဝါပင်ရဲ့အသီးကဝါပင်ကိုတတ်တယ်လို့လူမိုက်ရဲ့ဘ ਹੁ တုဒ္ဒကလူမိုက်ကိုတတ်ပြတာတဲ့ မဟုတ်ဘူးလားတက်တော်တယ်နော်တက်မှန်တဲ့မြတ်စွာဘုရားရဲ့တရားစကားတွေငပြောပင်ရဲ့အသီးကငပြောပင်ကိုသတ်ပြစ်တာတဲ့အမှန်တမှန်တဲ့ဒီမှာဆိုထားတဲ့မျက်မမြင်ထွန်းကြီးသောမိအောင်သည်သူတစ်ပါးကိုသာအလင်းရောင်ပေးနိုင်၍မိမိကိုယ်ကိုယ်မူအလင်းရောင်မပေးနိုင်ပေထို့တူပင်လိုက်နာကျင့်ကြံမှုမပြုသောသူဤဘဟုတုဒ္ဒတိသူတစ်ပါးကိုသာအကျိုးရှိစေနိုင်၍မိမိကိုယ်မူအကျိုးမရှိစေနိုင်ပေ။ လိုက်နာကျင့်ကြံမှု မပြုယုံမှမကပဲယင်းဘဟုတုတ္တကို အကြောင်းပြု၍သူတစ်ပါးကိုအထင်သေးခြင်းနှိမ်ခြင်းမထီမဲ့မြင်ပြုခြင်းသူတစ်ပါးအကျိုးပျက်စီးအောင်ပြုခြင်းစသည်တို့ကိုပြုလုပ်လင်ကဒုဘဟုတုတ္တသည်တုတ္တရှင်ကိုတတ်ဖြတ်ဖြက်စီးပြစ်သည်ဖြင့်ငပြောသည့်ဝါဒီများနှင့်အလားတူပေသည်ဟုတ်ကဲ့လား မပြောပင်ဝါပင်များအတိတိလာလဲထိုမပြောသည့်ဝါသည်များကသူတို့၏အပင်များကိုတတ်ပြလိုက်ကြသည်တဲ့အင်ဂုတ်တရနိကေစတုကနိဗ္ဗဒေဝဒတ္တသုတ်မှာဒေဝရအကြောင်းပြန်ဟောတော့ဒီမှာမိတ်ထားတာဖလံဝေကတလိဟန်တိဖလံဝေလုံးဖလံနလံဖလံငပြောသည်သည်ကတလိငပြောပင်ကိုဟန်တိတတ္တဤ ဖလံဝါသည်သည်ဝေလုံဝါပင်ကိုဟန္တိတတ္တဤဖလံကျူသည်သည်နလံကျူပင်ကိုဟန္တိတတ္တဤငါပြောသည်ဟာငါပြောပင်ကိုတတ်ဤဝါသည်သည်ဝါပင်ကိုတတ်ဤကျူသည်သည်ကျူပင်ကိုတတ်ဤတဲ့အခြေခံစိတ်ဓာတ်ညံ့လို့လားကောင်းလို့လားညံ့လို့ပေါ့အခြေခံစိတ်ဓာတ်ညံ့ရင်ဒီလိုပဲကိုယ်အသီးကကိုယ်ပြန်တတ်ကိုယ်ဘဟုတ္တကကိုယ်ပြန်တတ်တာပဲတဲ့ ဒီတော့အဲ့ဒါကိုတတိထားပြီးတော့ဒီလိုဖြစ်တယ်ဆိုလို့ရှိရင်တော့ဒါជីវချမ်းသာကြောင့်မင်္ဂလာမဟုတ်တော့ဘူးအမင်္ဂလာဖြစ်သွားပြီအဲ့ဒါမိမိရထားတဲ့ဘဟုတုတဟာမိမိဘဟုတုတဟာမိမိအတွက်ជីវချမ်းသာကြောင့်မင်္ဂလာဖြစ်အောင်ဒီဘဟုတုတအတိုင်းလိုက်နာကျင့်ကြံမှုလိုသည်ဒီနေ့ကပြောခဲ့ပြီမဟုတ်လားဟိုရင်လေပညာရှိဂုံတယ်ကြီးပြောခဲ့တယ်မဟုတ်လား ပညာရှိဂုဏ်တွေကြီးအကြောင်းပြောခဲ့ပညာရှိဂုဏ်တွေကြီးကိုဘလူတွေကလူရောင်ဆောင်ပြီးတော့မိတ်ဆွေတို့ဟိုတောက်ခုနကတောညို့ညို့မှာမိုးတွေတိတ်ရွာနေတယ်ရေကန်တွေကလည်းကြားနေနဲ့ပြေလို့ကျွန်ုပ်တို့လည်းအဲ့ဒီကရေတွေချိုးလာတယ်မိုးတွေကလည်းရွှဲလို့ကြာပန်းတွေကလည်းပဲလိုချင်တယ်လို့ရတယ်အစားတော့နွားစားလူစားအကုန်ပေါများတယ်ဆိုပြီးလာပြီးဖြားရောက်တဲ့အခါကျတော့ လဲမှုကြီးကပညာရှိလဲမှုကြီးကသူဘဟုတ်တသူသူဘဟုတ်တုတသူအဲ့ဒီမှာအသုံးချလိုက်ဘလို့သုံးချဘလို့သုံးချတိန်တေလေဣလျက်စေပင်စောမိုးတယောတဲ့ဘဟုတ်တုတသူရတာတဲ့ဘဟုတ်တုတဆိုတာအပြစ်ကင်းတဲ့ဘဟုတ်တုတစီးဘူးထိုင်တနေရာမှာအသုံးကြတာပဲတဲ့ တိန်တေဆိုတာဘာပြောတာလဲမိုးတိမ်ကိုသုံးယူစနာကနေပြီးမြင်ရတယ်တဲ့လေအစ်ဆိုတာဘာပြောတာမိုးသက်လေကိုတယူစနာကနေပြီးတော့တိုက်တာတိနိုင်တယ်တဲ့ပြီးတော့လျှက်စစ်ပင်စောပါတော့မိုးရွာမလို့လျှက်စစ်လက်နေတာကိုငါးယူစနာကငါးယူစနာကနေပြီးမြင်နိုင်တယ်တဲ့ မိုးတရောဆိုတာကဟင်ဘလောက်ကနေပြီးတော့မြင်နိုင်တာတော့သုံးယူဇနာကနေပြီးတွေ့နိုင်သိနိုင်သည်ရဲ့ဟောသူဘဟုတ္တရရတယ်အဲ့ဒီဘဟုတ္တရရှိတာတော့သူတို့လက်ညှိုးညွန်ရတောရညှိုးညိုလှမ်းကြည့်တော့တိမ်ကောမြင်ရရဲ့လားလျှက်စစ်ကောတွေ့ရရဲ့လားမိုးသက်လေတိုင်းမိုးသက်မုန်တိုင်းတိုက်တာကောသိရရဲ့လား ဒါဖြင့်မိုးပေါက်မိုးပွားကြတာကိုမြင်ရရလားမြင်ပါဘူးအဲ့တော့ဒါဟာဧကန္နဘာတွေတဲ့လူမဟုတ်တဲ့လူတွေပဲဖြစ်ရမယ်လူမဟုတ်တဲ့ကောင်တွေပဲဖြစ်ရမယ်မဟုတ်ဘူးလားပြီးတော့နောက်သူ့မှာဘာဘဟုတ်တ္တရှိသေးတော့အဲဒီလူတွေမျက်တော်မခတ်ဘူးလူဒူးလူသားနေပဲဟုတ်လားပြီးတော့ကောအဲဖနောင်းကလည်းရှည်တယ်မျက်ထောက်ကလည်းနေတယ်ပြီးတော့ အကြောက်အယွန်လည်းမရှိဘူးဟောဒီဘဟုတုတ္တသူသုံးချလိုက်တာမှတ်သားထားတာအဲ့တော့ဧကနာသူတို့ဟာနတ်တွေပဲဟမ်ဘလူတွေပဲဟောသူဘောသူတာသူသောသူသုံးချလိုက်တဲ့ရေတွေမသွန်ညနဲ့တစက်ကလေးမှမသွန်နဲ့ငါမိန်မရပဲနဲ့တောက်လည်းမတောက်နဲ့သွန်လည်းမသွန်နဲ့ကဲသွားကြမယ်သွားလိုက်တယ်ဘေးရန်အန္တရာယ်ကင်းလို့ဂုံတွေလည်းအများကြီးရ မြတ်ပြီးတော့အိမ်ငေါမြောက်ဝမ်းသာနဲ့ပြန်ကြရတော့ဒါជីវဝချမ်းသာကြောင့်မင်္ဂလာမဟုတ်ဘူးလားဘာကပေးတဲ့ជីវဝချမ်းသာကြောင့်မင်္ဂလာလဲဘာဟုတ္တပေးတဲ့ជីវဝချမ်းသာကြောင့်မင်္ဂလာဘာဟုသစင်သာလောကုလောကီနှလီတိုးဝအကျိုးများသည့်တရားကြံငံအတဏံကိုသင်အံကြံကြည့်ပညာပြည့်၍ဘဟုတ္တရှိခြင်းသည်လည်း ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်တော်မင်္ဂလာပါပေ၏ဟုတ်ကဲ့လားချမ်းမြေမင်္ဂလာတင်စရာတအုပ်ထဲကြည်ုံနဲ့ပဲဘဟုတုရတွေတော်တော်ပြည့်မသွားဘူးလားပြည့်သွားတယ်နော်အသုံးချလို့မရဘူးလားမရတယ်ကဲဘာဟုတစ္ဆင်္စမင်္ဂလာသလောက်ဆိုရင်တော့ကြတော့သိပင်စလက်မှုစက်မှုလက်မှုအတ္တတခုခုတတ်ကြွခြင်းဟုတ်ကဲ့လား သိပင်စာစက်မှုလက်မှုအတ္တစုရင် အသောဝင်အောင်ကြွမ်းကျင်တက်မြောက်ခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်လက်မှုအတ္တမှန်သမျှဘယ်အတ္တမျိုးမဆိုစက်မှုအတ္တမှန်သမျှဘယ်အတ္တမျိုးမဆိုအကောင်အစင်ကျွမ်းကျင်အောင်တိုက်ရမယ်တဲ့အသုံးအသုံးချဖြစ်အောင်တိုက်ရမယ် ဒီလိုမဟုတ်ဘဲနဲ့ဟိုဟာနဲ့နဲ့ဒါနဲ့နဲ့ဟိုဟာတို့စီတို့စဒီဟိုဒီဟာတို့တို့စိတ်တို့နန်းနဲ့အဲ့ဒါလို့ဆိုလို့ရှိရင်တော့သူ့ဟာအသုံးချလို့ဖြစ်သလားသိတာတွေတော့များပါရဲ့အကုန်မသိတဲ့အခါကျတော့သူ့သိတာကဘာမှအသုံးချလို့မရတော့ဘာလို့ယုံမရှိတယ်လဲဆိုတော့ဘိုက်မှောက်ရေတော့ယုံမရှိမဟုတ်လားဘာကြောင့်ရေတော့ပြီးဘိုက်မှောက်ရမှာဟဲ့ဝမ်းစာတော့လုံလောက်အောင်မရနိုင်လို့ နိတိစကားဆိုထားတာရှိတဲ့ခုတ်တော်တိနာတိမင်းကြီးထခုတ်တော်တိနာတိမင်းကြီးယာတိဝိဇံဝသိပ္ပမထဝဧကံပိပရိယောဓာတံဇိဝိတကပ္ပကာရဏံဝိဇံဝနှုတ်မှုပညာကိုယ်တော်၎င်းသိပ္ပံဝလက်မှုပညာကိုယ်တော်၎င်းခုတ်တော်တိ သေငယ်သည်ဟူ၍နာတိမညေထမထေမဲ့မြင်နာတိမညေယမထေမဲ့မြင်မအောင်မေ့ရတဲ့နှုတ်မှုပညာပဲဖြစ်ဖြစ်လက်မှုပညာပဲဖြစ်ဖြစ်ဘယ်အတ္တပညာမဆိုဒါဖြစ်ရင်သေးသေးသိမ့်မင်းအတ္တပညာပါလို့ဒီလိုသွားပြီးတော့အထင်မသေးရဘူးတဲ့ဧကံပိပရိယောဓာတံဇိဝိတကပ္ပကာရဏံဧကံပိတခုသောသေးငယ်တဲ့လို့ယူဆရတဲ့အတ္တကိုယ်တော်မြတ်လည်း ပရိယောဓာတံကုံစင်အောင်တမှုကဇီဝိတကပ္ပကာရဏအသက်မွေးကြောင့်ဖြစ်တယ်လင်ကတိတဲ့ဟောပါတယ်လို့ဘလောက်သေးနှုတ်တဲ့အတ္တပဲဖြစ်ဖြစ်တဲ့အဲ့ဒီအတ္တကိုအကောင်အစင်နာတတ်တဲ့ထမင်းဝတယ်ဟုတ်တယ်မဟုတ်လားဝမ်းဝတယ်ခါလှတယ်တဲ့အကောင်အစင်မတတ်ဘူးဆိုလို့ရှိရင်ဘလောက်ကြီးကျယ်တဲ့အတ္တဖြစ်ဖြစ်ဝမ်းဝခါလှပါမလားမလှဘူး ဧကံပိတခုသောသေးငဲတဲ့အတ္တကိုပင်တော်လဲအတ္တပိအတ္တတိပင်တော်လဲပရိယောဓာတံကုံစင်အောင်တတ်မှုကဇီဝိတကပ္ပကာရဏအသက်မွေးကြောင်းဖြစ်ပါသလေငတိအဲ့ဒါကြောင့်အဲ့ဒါလေးတောင်မှဒီထဲမှာထည့်ရေးထားမိတယ်အောက်မိပါတယ်နှုတ်မှုပညာကို၎င်းစာမျက်နှာ44မှာနှုတ်မှုပညာကို၎င်းလက်မှုပညာကို၎င်းသေးငယ်သည်ဟုမထင်မှတ်ရ တခုသောအတ္တကိုယ်သောလည်းကုံစင်အန္တမူအသက်မွေးကြောင်းဖြစ်သည်သာဒီဟုသောနိတိစကားမှာအလွန်မှတ်သားတတ်၏ဟုတ်ပါမလားရန်ကုန်မြို့ရဲ့လမ်းဘေးမှာတွေ့ကြမှာပေါ့ခုံလေးတွေနဲ့ထိုင်လို့မလုပ်တော့လက်သေးညှက်သည်မဟုတ်လားကဲနဖာကြီးရောမကလောဘူးလားအဲကလောတဲ့နေ့စဉ်ပဲအဲ့ဒီအတ္တလို့ကြွညမ်းကျင်ကျင်လို့သူတို့ထမင်းမဝဘူးလား ဓမင်းလဲဝါခါလဲလှဟုတ်ကဲ့လားကုံစင်အောင်တတ်လို့မဟုတ်လားကိုင်အထင်သေးเสียလားမသေးရဘူးအဲ့ဒီလိုအကုံစင်တတ်တဲ့ပုဂ္ဂိုလ်နဲ့အင်ဂျင်နီယာအတတ်ပညာကိုနှစ်နှစ်ပဲသင်ပြီးတော့ကျောင်းကထွက်လို့မလို့ဒဗိုင်းဒဇတတ်တဲ့ပုဂ္ဂိုလ်ပြန်လိုက်မယ်ဘယ်သူကထမင်းဝမလဲဟဲ့လက်သေးညှက်တဲ့လူနှဖာကြီးကလော်ရတဲ့လူကထမင်းဝမြည်ဘာကြောင့်လဲ အကုန်စင်တတ်လို့ဟုတ်ကဲ့လားအကုန်စင်တတ်လို့တခြားမပြောပါနဲ့ရှေးကလူတယောက်သူကကုံလဲကုံလေးသွားတဲ့အခါလဲဆွန့်တွန့်ဆွန့်တွန့်နဲ့ကောင်းကောင်းလဲမသွားနိုင်ဘူးမသွားနိုင်တဲ့အခါကျတော့သူကခဲပြစ်ဝါသနာပါတော့ခဲနဲ့ဟိုပြစ်ဒီပြစ်နဲ့နောက်တော့လက်ကအလေးကျင်ရတော့တဲ့သွားတယ်တဲ့သွားတာနဲ့နောက်ကျတော့သူပြစ်စမ်းတယ်တည့်ရတည်ပြစ်လိုက်တယ် မြင်းရုပ်ဖြစ်ပါစေဟဲ့ဆိုမြင်းရုပ်ဖြစ်အောင်ပြလိုက်တယ်မြင်းရုပ်ဖြစ်သွားတယ်နောက်တခါဒီဒီဒီနေရာတော့ဆင်ရုပ်ဖြစ်ပါစေဟဲ့ဆိုပြီးတော့ကြောက်စရိတ်ခဲနဲ့ပြစ်လိုက်တယ်ဆင်ရုပ်ဖြစ်သွားရောဒီတော့အဲ့ဒါမျိုးဆိုလို့ရှိရင် ကလေးတွေကသိစိတ်ဝင်စားတာကိုဒါနဲ့အဲ့ဒီသူစွန့်ကိုကလေးတွေကလဲလေးပေါ့တင်းပြီးတော့မြို့ပြင်ခေါ်သွားမြို့ပြင်အောက်ကညောင်မင်းကြီးအောက်ရောက်တဲ့အခါကျဒီသူစွန့်ကိုလှဲဘဝချချပြီးတော့ ဦးကြီးမြင်းရုပ်ဖြစ်အောင်ပေါက်ပြပါအောင်ဆိုမြင်းရုပ်ဖြစ်အောင်ပေါက်ပြလိုက်တယ်မြင်းရုပ်ဖြစ်သွားအောင်အဲကြက်ရုပ်ကလေးပေါက်ပြသမှာအောင်ဆိုတော့ကြက်ရုပ်ဖြစ်အောင်ညောင်ရွက်ကိုညောင်ရွက်ကိုသိရွက်ကိုကြောက်စရစ်နဲ့ပေါက်တာကိုအဲကြက်ရုပ်ကလေးဖြစ်သွားတယ်ဆင်ရုပ်ဖြစ်အောင်ပေါက်ပြပါအောင်ဆင်ရုပ်ကလေးဖြစ်ကလေးတွေကသူတို့အိမ်ကယူလာတဲ့သီးသားတွေဒီတကာပေးတယ်တဲ့အဲ့တော့သူသမင်းမဝဘူးလားအဲအတ္တပညာကုံစင်အောင်တတ်လို့ ကြည့်မယ်ဆိုလို့ရှိရင်ဒီတဘာဟုတ်တယ်လဲဘာမှမဟုတ်ဘူးလကားလက်စော့လို့လက်ကမြင်းလို့လုံနေတာပါမဟုတ်လားကြည့်မယ်ဆိုအဲ့လိုပဲအဲ့ဒါကလေးတွေကျွေးလို့ထမင်းဝါတယ်ကလေးတွေကလည်းသူ့သိချစ်တယ်တနေ့တော့ဘယင်ကတိုင်ကလှက်တဲ့အားနေပြီးတော့ဒီအပင်မောက်ရောက်လာညောင်ပင်အောက်ရောက်လို့ညောင်ရက်တည်ကြီးလိုက်တော့ဟာတချို့ကမြင်းရုပ်တချို့ကဆင်းရုပ်တချို့ကကြားရုပ်တချို့ကကြက်ရုပ်နဲ့အမလေးဆန်းလိုက်လာဟဲ့မင်းကြီးများတို့ ဒီအပင်ကဘလို့ဖြစ်တာလဲဆိုတော့မင်းကြီးတွေကအကျိုးကြောင့်လျှောက်တယ်သူဆွမ်းကကလေးတွေကိုကြောက်စရိတ်ခန်းနဲ့ပြစ်ပြီးအယုတ်တွေဖြစ်အောင်ပေါက်ပြတာပါအရှင်မင်းကြီးဆိုအဲအဲ့ဒီသူဆွမ်းဒီလိုဆိုခေါ်ခဲ့ကြစမ်းနန်းတော်ပြန်ရောက်တဲ့ခါကျအခေါ်ခိုင်းဒီသူဆွနန်းတော်ရောက်လာဆွမ်းရတဲ့လူနန်းတော်ရောက်လာတဲ့အခါကျတော့ဘာလုပ်တယ်လဲဆိုတော့ဘယင်ရဲ့ညီလာကဘယင်ရဲ့ရာဇပလင်ဘေးမှာကလကကာလိုက်တယ် ကလကာကာလိုက်ပြီးတော့ကျန်းကနေပြီး2000လောက်ရှိတဲ့နေရာမှာတရောက်တော်လောက်ရှိတဲ့နေရာမှာအပေါက်ကလေးဖောက်ထားတယ်ကလကာအပေါက်ကလေးဖောက်ထားတယ်ဒါနဲ့နောက်တစ်နေ့ကျတော့ညီလာခံစညီလာခံစတော့ဘယင်ရဲ့အကြံပေးပရောဟိတ်ကြီးကစအရဲကစကားပြောလိုက်တာထုံးစံမယ်သူဟာဘယ်သူမှလှည့်မပေးဘူးသူကပြောတယ် ဘယင်ကလည်းဒီပရောဟိတ်ကိုဘယင်ကပြောပြီဆရာကြီးစကားတွေကများလွန်းပါတယ်နည်းနည်းနဲ့ကိစ္စပြီးအောင်ပြောပါနည်းနည်းပြောလည်းပဲနားလဲပါတယ်ဒီကမင်းပြိဿတွေလည်းနားလဲနိုင်ပါတယ်ပြောတယ်မရဘူး तू ကပြောမိပြီဆိုလို့ရှိရင်အဲ့ဒါကို break ကိုအုပ်လို့မရဒီပရောဟိတ်ကသူ့မှာပြောစရာတွေကများသကိုဘယ်လို့မှမရတော့ဘယင်ကလည်းဒီတိုင်းနေရတယ်မူကြီးမရတွေလည်းသူတို့လည်းပြောလည်းမကြဘူးဒီတိုင်းပဲနားပိတ်နေမကောင်းလို့ ဝန်းဆိုးနေမကောင်းလို့သာဒီတိုင်းနေနေရတယ်ဒီဆရာကြီးဘယ်လိုလုပ်ရပါဘယ်လိုလုပ်ရပါနဲ့အဲ့ဒီနေ့ညီလာခံကြတော့ဘယင်ကြီးကခုနသူစွန့်ကိုစိတ်ချေစိတ်ချေတုံးလေးတွေတပြီသားထည့်ပြီးပေးထားတယ်ကိုင်မင်းကလကနောက်ကနေပြီးတော့ရော့အဲ့ဒါတပြီသားဒါနဲ့ညီလာခံလဲစရောပရောဟိတ်ကြီးကပြောလိုက်တာခရားရည်သွန်တစ်ချက်ကမှမရဘူး အပေါက်ကလေးတွေကစိတ်ချေးတုံးလေးတွေကထွက်လာထွက်လာပြီးတော့သူ့ပါးစပ်ထဲရောက်သွားသူကအဲ့ဒါကိုမသိတဲ့အခါကျတော့စကားပြောခြင်းလောဘအာကြီးတော့ရောက်လာတဲ့စိတ်ချေးတုံးကိုမျိုးချလိုက်မျိုးချလိုက်ဟောတရုံဖတ်ခနဲ့ရောက်လာလိုက်မျိုးချလိုက်တရုံဖတ်ခနဲ့ရောက်လာလိုက်မျိုးချလိုက်နောက်စိတ်ချေးတပြီသားကုန်သွားတော့မှဘယင်ကြီးကဆရာကြီးစကားပြောကောင်းလိုက်တာဘိုက်ထဲစိတ်ချေးတပြီသားဝင်တာတော့မသိပါလား အစာကြေမှာမဟုတ်တော့ဘူးအန်သေးသွားစားမှဖြစ်မယ်ဆရာကြီးဆိုမှပရောဟိတ်ရသွားတဲ့အဲ့ဒါနဲ့ဗိုက်ကြီးဖောင်းလာတော့မှသူပြန်ပြီးတော့ညီလာခံကထွက်ပြီးတော့အန်သေးစားပြရတဲ့ဒီစိတ်ကြီးတွေကဘယ်လိုလုပ်ဝင်လာတာဟမ်အဲသူစွန့်ကကလကာဝယ်ကနေပြီးတော့ပြစ်တာကင်လက်တဲ့တော့နော်ပြစ်လို့ပြစ်မှန်းတော့မသိဘူး ဟားလိုက်ရင်ပြစ်လိုက်ရင်မျိုးချလိုက်ရင်ဟားလိုက်ရင်ပြစ်လိုက်ရင်မျိုးချလိုက်ရင်ဟားလိုက်ရင်ပြစ်လိုက်ရင်မျိုးချလိုက်ရင် ਨੇ အဲ့ဒါဘောဧကံပိတခုသောအတ္တတိပဲအတ္တတိပင်လဲပရိယောဓာတံကုံစင်အောင်တတ်မှုကဇီဝိတာကပ္ပကာရဏအသက်မွေးကြောင်းဖြစ်တယ်လေကတိဒီတော့ဘိဟောဘာချီးမြှင့်လဲဆိုတော့ယူဝါစားယာရုပေးလိုက်တယ်ဘယ်နေပါဆိုတော့ဘယ်နေပါလဲဆိုတော့၄ရွာတယ် ရွာတွေကတရွာတရွာမှာတစ်နှစ်တစ်နှစ်အခွန်ငွေ3သိန်းထွက်တယ်တဲ့ကဲဘယ်2သိန်းကျွဲသွားအဲ4သိန်းကျွဲသွားတာအသက်မွေးဝမ်းကြောင်းမဖြစ်ဘူးလားဒါကြောင့်မိမိတတ်ထားတဲ့အတ္တကိုအသုံးချတတ်တယ်ဆိုလို့ရှိရင်မိမိရဲ့အတွက်ကြီးပွားချမ်းသာကြောင်းမင်္ဂလာမဖြစ်ပေဘူးလားဖြစ်တယ်နောက်တစ်ခုပြောရအောင်မလားဟွန်းတဲ့တော်ဟို မြတ်စွာဘုရားလက်ထက်ကတန်တုမာရဂိရိမြို့ဆိုတာရှိတယ်အဲ့ဒီမြို့မှာဘောဓိမင်းသားဆိုတာရှိတယ်ဘောဓိမင်းသားသူကအဲ့ဒီတော့အိမ်ရှိပေါ့သူဖခင်ဖခမဲတော်ကြီးကဘယင်ကြီးရှိသေးတယ်အိမ်ရှိဆိုတော့နောက်သူဘယင်ဖြစ်တဲ့အခါကျတော့အကောင်းဆုံးနေရအောင်ဆိုပြီးတော့ပြတ်တတ်တဆောင်ပြတ်တတ်တဆောင်နန်းပြတ်တတ်တဆောင်ဆောက်တယ် အဲ့ဒီနံပြတ်တာကိုအကောင်းဆုံးအဆန်းကျယ်ဆုံးအလှပဆုံးဖြစ်အောင်ဟိုတုန်းကတော့လက်သမားသည်ပင်လည်းအင်ဂျင်နီယာအင်ဂျင်နီယာသည်ပင်လည်းလက်သမားကိုအဲ့သူနဲ့တိုင်ပင်ဆောက်လိုက်တာဇဘူတိတ်ကျွန်းမှာဘယ်နံပြတ်တာနဲ့မှမတူအောင်လှပဆန်းကျယ်တဲ့နံပြတ်တာရလို့ဒီနံဒီနံပြတ်တာကိုနာမည်ပေးလိုက်တယ်ကောကနဒနံပြတ်တာမာနံပြတ်တာလို့နာမည်ပေးတယ် ကောကနရနံပြတ္တဆိုတာလှလွန်းလို့ခွေးဟောင်တဲ့နံပြတ္တတဲ့ကောင်းလားဟမ်ကောကဆိုတာခွေးနရဆိုတာဟောင်တာကောကနရဆိုတော့လှတာနဲ့ခွေးဟောင်ရတယ်နော်ဒါပါဠိစကားလုံးရဲ့ပန်းမယ်ကောကနရဆိုတာဘဒုံမာကြာဝင့်ကိုခေါ်တာဘဒုံမာကြာဝင့်ကို ဘဒုံမာကြာများနေအရုံလာတာနဲ့ဘဒုံမာပွင့်နေဆိုမဟုတ်လားအဲ့တော့ရေကန်ထဲကဘဒုံမာကြာဟာနေအရုံလာလို့ပွင့်တဲ့အခါကျတော့ဘဒုံမာဆိုတော့ကြာနီးနီးရဲရဲဖြစ်တော့ဝေလီဝေလင်းခွေးကလည်းအစာစားလို့မလို့အစာလိုက်ရှာတော့ကန်ထဲကနီးရဲရဲတွေ့တော့ဧကန္နဒါဖြင့်သာတစ်ပဲဝေလီဝေလင်းဆိုတော့သာတစ်လို့ခွေးကအထင်မှားတယ် အထင်မှားတော့ဒီသားတွေကိုစားရင်တော့ခွေးကဟောင်းတယ်သားတွေလို့ထင်တဲ့ပရုံမခွေးကဟောင်းတယ်ဟောင်းတဲ့အတွက်ဒီပရုံမကြာပန်းကိုကောကနဒခွေးဟောင်းပန်းအဲ့ဒါလို့ခေါ်တယ်ဒါဖြင့်ဒီကောကနဒခွေးဟောင်းပန်းနဲ့ခုနဗောဓိမင်းသားရဲ့နံပြတ်တာဘာဆိုင်လဲဟဲ့ပရုံမကြာပန်းပုံဆောက်ထားတဲ့နံပြတ်တာတဲ့ဒါကြောင့်သူနံပြတ်တာကို ကောကနဒနံပြတ္တပိလူကနေတဲ့အခါကျတော့လက်သမားကိုဗောဓိမင်းသားမေးတယ်အသင်လက်သမားနံပြတ္တပြီးပလားပြီးကနေပါပြီရှင်မင်းသားသင်ဒီမြန်နံပြတ္တမျိုးဆောက်တာဒီမှာပထမဆုံးမလားတခြားမှာဆောက်ဖူးသေးသလားဒီမှာပထမဆုံးဆောက်တာပါပဲသင်မင်းလားဒီလောက်ကောင်းကောင်းလှလှဆန်းဆန်းကြဲကြဲတခြားမှာမဆောက်ဘူးသေးပါဘူး သေးကြရဲ့လားသေးကြပါတယ်อืมဒီလိုဆိုသင်ချီးမြှောက်ရအောင်စဉ်းစားတယ်ငါနန်းပြတ်တာဟာဇဗုရိတ်ကျောမှာအံ့ဩလောက်အောင်သူမတူတဲ့နန်းပြတ်တာဖြစ်လို့မို့ဆန်ကျဲတယ်လှပါတယ်တကယ်လို့များဒီလက်သမားဒီအင်ဂျင်နီယာဟာတခြားတခြားဘယင်တို့မင်းသားတို့ကဒီနန်းပြတ်တာမြင်ပြီးဒါမျိုး ဆောက်ပေးပါလို့ဆိုလို့ ဒီလက်သမားကသွားဆောက်ပေးမယ်ဆိုလို့ရှိရင်ငါနန်းပြတ်တကအတုမရှိအံ့ဩစရာဖြစ်တော့မှာမဟုတ်ဘူးလူလောဘများကြံ့ကြံ့ဖမှန်နော်အဲ့ဒါလောဘမဟုတ်ဘူးလားအဲလောဘပဲကြံ့ကြံ့ဖမှန်ကဲအတုမရှိအံ့ဩစရာတခုသေးသောနန်းပြတ်တာဖြစ်ချင်တာတယ်ကြောက်စရာကောင်းတယ်နော်လူလောဘဒါဖြင့် ဒီလက်သမားတခြားတခြားနေရာတွေမှာဒိဏ္ဍပြတ္တမျိုးမဆောက်ရအောင်ဘယ်လိုလုပ်ရမလို့နှုတ်ပိတ်မှာပဲမဟုတ်ဘူးလားနှုတ်ပိတ်မှာပဲနှုတ်ပိတ်ခဆိုကြပါစို့တသိန်းပေးလိုက်တယ်ရော့မင်းတသိန်းယူတော့ဒါမျိုးဘယ်မှမဆောင်နဲ့အဲ့ဒါကိုတခြားမင်းသားတွေဘယင်တွေကသိလို့မလို့အော်တသိန်းနဲ့နှုတ်ပိတ်တဲ့ဆိုကဲကွယ်၄သိန်းပဲမကွာဆောက်ဆိုလို့ရှိရင် तू မဆောက်ပြီဘူးလား အဲ့တော့နှုတ်ပိတ်လို့ရပါမလားအဲ့တော့ရတဲ့နေ့ကတော့ဘာလဲအဲလူမိုက်လုတ်တဲ့နေ့ပဲမဟုတ်လားလူမိုက်လုတ်တဲ့နေ့လူမိုက်လူယုံမှလူကောက်ကြည့်လူစင်းလဲတွေလုတ်တဲ့နေ့အဲ့ဒါလုတ်လိုက်ပြီးရောမဟုတ်လားကောက်ကြည့်စင်းလဲယုံညံ့ယုံမာတဲ့ပုံကိုယ်တွေလုတ်တဲ့နေ့တဲ့သတ်ပြလိုက်ဟောနော်ဒီတော့ဒီမင်းသားက तू ကညံ့တာက သူ့မှာငငယ်လေးတွေကပေါင်းသိပြီးအင်မတန်ခင်မင်းနေတဲ့အမတ်ယာရုပေးထားတဲ့တငယ်ချင်းတယောက်ရှိတယ်သင်ဇီဝဗုဒ္ဓဆိုတာသင်ဇီဝရဲ့သားဖြစ်လို့သူ့ကိုလည်းသင်ဇီဝလို့ခေါ်တယ်ခေါ်တော့သင်ဇီဝကဒီမင်းသားကိုပြောလို့မရမှန်းသိတော့စကားနားထောင်ကိုထောင်းထားတယ်ပြီးတာနဲ့လက်သမားသွားပြောတယ် အဆွေလက်သမားအသိဉာဏ်ပြတ်တာပြီးပြီလားပြီးပါပြီအေးပြီးရင်တော့သင်တော့ဆုရတော့မှာပဲဘာဆုတော့တေစုတေစုဟုတ်ကဲ့လားဆုရတော့မှာပဲဒီတော့သင်တတ်လိုက်မယ်အဲ့ဒီတော့သင်အသက်ကိုသင်ကယ်ဆယ်ဖို့ရာသင်ဟာရသင်ဘာသာတင်သိပြီးတော့ဒါငါလာပြီးတော့အကြောင်းကြတာပဲကိစ္စမရှိပါဘူး အဆွေတင်စီဝါယေစုတင်လှပါတယ်ဒီလိုလာပြီးတော့အကြောင်းကြားတာကိုကိစ္စကိုလုပ်ပါမယ်ဒါနဲ့အကြံထုတ်တဲ့လက်သမားကဘာလုပ်ရမလဲမင်းသားကသူကလည်းလူပါပဲမကောင်းမှုလုပ်ရမှာဆိုလို့ရှင်ရုပ်မာတဲ့လူကတိတ်ပါတာဟုတ်တယ်မကောင်းမှုလုပ်ရမှာဆိုတိတ်ပါတာ အဲ့ဒါလို့သူအကြံစီရှိပြီးတာနဲ့အဲ့ဒီဆောက်ထားတဲ့နန်းပြတ်တာပတ်ပတ်လဲစစ်တက်ကြီးချထားလိုက်တယ်။ကိုင်းွယ်တဲ့။မင်းလက်သမားဘယ်ပြေးအောင်မလုပ်နဲ့။အဲသူတို့ကဒါမျိုးကြသိအကြံဉာဏ်ကောင်းတာ။အဲ့ဒါနဲ့ဒါသိတဲ့လက်သမားကကိစ္စမရှိဘူး။သူကပဲနိုင်မလားငါကပဲနိုင်မလားတနေ့နေ့သိမှာပေါ့။လက်သမားတနေ့ မင်းသားကသွားတယ်နန်းဆောက်တန်နန်းပြတ်တာဆောက်တဲ့နေ့ဘယ်နဲ့တည်းမလဲတမနန်းပြတ်တာပြီးပြီလားပြီးတော့ပြီးသွားပြီဒါပေမဲ့လည်းတမအသင်မင်းသားမပြီးသေးပါဘူးအင်မတန်အရေးကြီးတဲ့အနုပညာပါတဲ့အထွတ်အမွန်းတင်စရာတတ်စရာ ရှိပါသေးတယ်ရှင်မင်းသားအေးဒီလိုဆိုလို့ရှိရင်ပြီးအောင်လို့ဒီကိစ္စကအင်မတန်နူးညံ့သိမ်မွေးတဲ့အတတ်ပညာဖြစ်တဲ့အတွက်အပြင်လူများကျွန်တော်မျိုးစီလာလို့မဖြစ်ပါဘူးလာလို့ရှိရင် စိတ်ပြန့်လွင့်တဲ့အတွက်လုပ်ငန်းကိစ္စချောချောမောမောမပြေးနိုင်ပါဘူးဒါကြောင့်အသင်မင်းသားကစပြီးတော့ဒီကနေ့ကျွန်ုပ်စီဘယ်သူမှမလာပါစေနဲ့လိုရာရာပေးပါအေးလိုရာပေးမယ်ပါလို့တဲ့ပော့ပော့ပါပါတစ်တွေလိုပါတယ်ထမင်းပို့ဖို့တော့ကျွန်တော်မျိုးရဲ့ဇနီးတယ်ပဲလာပြီးတော့ပို့ချိန်မှာပို့ပါလိမ့်မယ်ကိုဇနီးတယ်ကိုဆိုတော့ ဘာမှကိစ္စမလဲနေစရာမလိုဘူးထမင်းစားပြီးသူဟာသူပြန်သူ့ကိုလည်းကိစ္စစရာမလိုလို့သူပဲလာပုတ်ပါလိမ့်မယ်အေးကောင်းပြီအကောင်းဆုံးဖြစ်အောင်လုပ်လေသဘောကျသွားတဲ့ဗောဓိမင်းသားအဲ့ဒါနဲ့လက်သမားလည်းပဲတကုတ်ကုတ်နဲ့အမနာကျဲတဲ့အခန်းကြီးမှာစစ်တက္ကသဝိုင်းထားတဲ့အဲ့ဒီတက်ကလည်းအแทမဝင်ရပဲကိုသူတကုံကုံနဲ့လောက်တာ9ရက်လောက်ရှိတော့ သူဇနီးကလာလာပို့ထမင်းပို့စားပြီးပြန်သွားဇနီးကိုမှာတယ်ဟေးအမျိုးသမီးဟေးအိမ်မှာရှိတာတွေအကုန်လုံးလျောင်းအိမ်လည်းရောင်းပစ္စည်းပစ္စည်းလည်းရောင်းအိမ်တော်ပရိဘောဂလည်းရောင်းအကုန်လုံးရောင်းဘာဖြစ်လို့လဲအိုးအကြံကောင်းစီကောင်းရှိလို့ပေါ့နောက်6ရက်လောက်ရှိတဲ့အခါကျတော့ဇနီးကအကုန်လုံးရောင်းပြီးပါပြီအလုံးငွေတွေဖြစ်ကုန်ပါပြီအေးကောင်းပြီ နဲ့ပြန်ထမင်းဖို့လာတဲ့အခါကျတော့အဲ့ဒါတွေအကုန်လုံးယူခဲ့သားတွေသမီးတွေလည်းအကုန်လုံးခေါ်ခဲ့နောက်တနေ့ထမင်းဖို့လာတဲ့အခါကျတော့သားတွေသမီးတွေဇနီးတွေပစ္စည်းပစ္စည်းတွေအကုန်လုံးပါလာပစ္စည်းပစ္စည်းဆိုတာလည်းပဲရွှေငွေဒါတွေပဲပါလာတယ်တခြားဘာမှမပါဘူးပေါ့ပေါ့ပါပစ္စည်းတွေရောက်လာတာနဲ့ဂိုင်းမင်းတို့ဟောဒီကဂလုံယုတ်ထဲဝင်ညရောဆိုတစ်သားနဲ့လှုပ်ထားတဲ့ဂလုံယုတ်ထဲမိသားစုအကုန်လုံးဝင်နောက်ဆုံးကြမှာသူဝင်တကားပိတ် ပိတ်ပြီးတဲ့အခါကျတော့မှအထက်စက်ခလုတ်နှိမ့်လိုက်တယ်ဂလုံကြီးကတောင်ပန်ခတ်ပြီးကောင်းကင်ပြန်သွားပါလေရောဒီခါကျတော့မှအဆောင်မြဟိုင်းလက်သမားပြေးဖေးပြေးဖေးနဲ့ဝိုင်းအော်ကြဟိုခါတော့ကတဏှတ်ကမရှိတော့ပြစ်ဖို့ပြစ်လို့ကလည်းမရပဲဟုတ်လှမ်းလက်လက်တို့ရထိုးမှာပဲလှမ်းလောက်တော့ဂလုံးကကိစ္စမရှိဘူးသူတို့မမိဘူးအဲ့ဒါနဲ့ ဂလုံးဂလုံးကြီးဆက်တက်ပြီးပြန်လိုက်တာဟိမွန်တာရောက်တော့မှမြေကြီးပေါ်ဆင်းပြီးအဲ့ဒီမှာမိသားစုအေးအေးဆေးဆေးလောက်ကင်စားတော့ရကနေပြီးမိသားစုပွားလာတော့နောက်ဆုံးမှအဲ့ဒီမှာကတ္ထဝါဟနမျိုးဆိုတာဖြစ်သွားတယ်ဟိမွန်တာတောဇတ်မှာကတ္ထဝါဟနကတ္ထဆိုတာကသစ္စာဝါဟနဆိုတာကယင်ကတ္ထဝါဟနဆိုတာသစ္စာဂလုံးဆက်ရုပ်ကြီးနဲ့လာတဲ့မင်းသားတီတော်နဲ့ မြို့လို့အဓိပ္ပာယ်ရတယ်အဲသူကကထဝါဟနမင်းဖြစ်ကြရောတဲ့လက်သမားကမကောင်းဘူးလားဘာမင်္ဂလာလဲဟဲသိပ္ပိသမင်္ဂလာအဲ့တော့တတ်ရမဲ့တတ်အတ္တကို तू ကျွမ်းကျင်အောင်အကုန်အစင်မတတ်ပေဘူးလားဟာတတ်တော့ကြီးပွားချမ်းသာကြောင်းမဖြစ်ဘူးလားစိတ်ထဲကမထင်ကြဘူးလားဆရာတော်တော့ကြားမှပြောနေတာပဲလို့ ဆရာတော်ကြံဖန်ပြောတာတခုမှမပါဘူးစာလွတ်ပေလွတ်တခုမှမပါဘူးအဲ့ဒီအကြောင်းကိုသိခြင်းရင်ဓမ္မဗရဝတ္ထုတော်ကြီးဒုတိယတွဲဘောဓိမင်းသားဆိုတဲ့အခန်းမှာကြည်ပါဘောဓိမင်းသားဝတ္ထုဆိုတာဓမ္မဗရဝတ္ထုတော်ကြီးဒုတိယတွဲပါဠိမှာတော့ဒုတိယတွဲပဲမြန်မာဝတ္ထုမှာတော့ဘယ်တွဲကြမလဲတော့မသိဘူးဘောဓိမင်းသားအကြောင်းဝတ္ထုတဲ့ တခါပါဠိတော်မှာဆိုလို့ရှိရင်မစ္စည်းမပါဏာတပါဠိတော်မှာပါသည်တဲ့မစ္စည်းမနိကေပါဏာတပါဠိတော်ဒါကြောင့်မလို့သိပင်စာဆက်မှုလက်မှု အတ္တစုတွင် အသုံးဝင်အောင် ကျွမ်းကျင်တတ်မြောက်ခြင်းသည်လေဩတမန်ချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်ကဲဘောရီမင်းသားကြီးစစ်တပ်ကြီးနဲ့ဝိုင်းထားတာဘယ်သူနိုင်တော့ ဝိုင်းသူနိုင်သလားအဝိုင်းခံရသူနိုင်သလားအဝိုင်းခံရသူနိုင်ပြီဟုတ်ကဲ့လားဘာကြောင့်လဲဆိုတော့တတ်ရမယ်အတတ်ပညာအကုန်စင်တတ်လို့နော်ဘာဝတိစင်သာတိတ်ပင်စာဝိနယောစာသူသိခိတောဝိနယောစာသူသိခိတောမိဝဖဝဆရာဝနှင့်ကျင့်ဝထွေတွေနေနီးထိုင်နီးပြောဆိုနီးကို သိသိကြနာအချိုးကြအောင်ဆရာထ၌နိခံတည်ယူအပ်ပြီးပြီလေနိနိခံတည်ယူခြင်းသည်လေဩတမန်ချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြည်ဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ဝိနယောသာတသိခိတော်မိဝဖဝဆရာဝနှင့်ကျင့်ဝတ်ထွေတွေနေနီထိုင်နီပြောဆိုနီကိုသိသိကြနာအချိုးကြအောင်ဆရာထ၌နိခံတည်ယူခြင်းသည်လေ ဩတမံချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းကဲပါအဲ့ဒါဆိုတာမှဝိနယောသသူဒိဋ္ဌိတော်ဝိနယောသသူဒိဋ္ဌိ အရေးကြီးတယ်ဝိနယောသတုသိခိတောအရေးအကြီးဆုံးပဲလူကျင့်ဝတ်တွေသိထားရဆက်ဆံနီးပေါင်းသင်းနီးစာနီးတောင်းနီးနေနီးထိုင်နီးဝန်းနီးစာနီးကုံသွယ်နီးလဲလုံးနီးတခါယဟန်ယဟန်တိုက်ဆက်ယဟန်လိုက်ဆက်ဆံနီးလူလူလိုက်ဆက်ဆံနီးမင်းမင်းလိုက်ဆက်ဆံနီးအစိုက်တွေဒါတွေဟာသင်ကြားထားမှပဲတမ်းမြောက်တယ်သင်ကြားမထားဘူးဆိုလို့ရှိရင်အချိုးတကြ မတတ်မြောက်ဘူးတဲ့ဒါကြောင့်မလို့မြတ်စွာဘုရားဆိုလို့ရှိရင်တပိသားတွေသင်ကြားထားလိုက်တာသေခိယဆိုတာရှင်သာမဏေတွေရှင်သာမဏေတွေအထူးသဖြင့်သင်ရတာဒါယဟန်ရဲ့သေခိယလည်းဟုတ်တယ်ရှင်သာမဏေရဲ့သေခိယလည်းဟုတ်တယ်အတိဘယ်ကသင်ကြားရမယ်ကျင့်ဝတ်တွေလို့အတိဘယ်ရတယ်ဘလို့သင်ထားသလဲဆိုတော့ပရိမန္တလနိဝတိတာမိတိတိခာကရဏီယ သင်းမိုင်ကိုဝတ်ရင်ညီညီဝတ်ပါမယ်လို့နှလုံးသွင်းပြီးတော့ညီညီဝတ်ပါတဲ့ဟောဝတ်နည်းကိုသင်ကြတာညီညီဝတ်ပါမယ်လို့နှလုံးသွင်းပြီးတော့မဟုတ်ဘူးဆိုလို့ရှိရင်တော့အောင်ရောအောင်ဝတ်ရင်သင်းမိုင်ကစင်နာမောင်းကြကြီးဖြစ်မနေဘူးလားအဲ့လိုဆိုလို့ရှိရင်ကြည်ရကောင်းနေလားမကောင်းဘူးတဲ့ထို့သူပဲပရိမန္တလံပါရပိတ္တမိတိတိခါကရဏီယဧကတိကို ယုံရင်တင်ရင်လည်းပဲတဲ့ညီညီညာညာယုံမတင်မမယ်လို့နှလုံးထားပြီးတော့ညီညီညာညာတင်ပါတဲ့အဲ့ဒါလို့ညီညီညာညာတင်မယ်ဆိုတဲ့စိတ်ထားမရှိဘူးဆိုလို့ရှိရင်ရှေ့အစာကြီးကရှေ့တိတ်တွဲကြပြီးနောက်အစာကြီးကပခုံးရောက်တဲ့အခါကျတော့ကြည့်လို့ကောင်းသေးလားအာဒီလိုမဟုတ်ဘဲနဲ့ရှေ့အစာကအထက်တက်ပြီးတော့နောက်အစာကြီးကဇီဝရံဘုံမိတရွတ်တရွတ်နေပေါ်မှာတရွတ်ဆွဲနေပြီဆိုရင်တော့ဟမ် ကောင်းသေးလားအဲဘုန်းကြီးတို့ဒုံလဘတွေဘယ်လိုဖို့လဲမသိဘူးနော်မြတ်စွာဘုရားကတော့အဲ့ဒါလို့ဧကတိလဲညီညီဝဘာညီညီယုံမာတဲ့သင်မှန်လဲညီညီယုံမာညီညီဝဘာတဲ့မညီသေးသမျှမလွတ်ပါနဲ့တဲ့အမေဒီဘုန်းကြီးနဲ့ဟိုလက်ကြီးဒီလက်ကြီးနဲ့တော်တော်လှခြင်းမုံရတယ်လို့သူများပြောခြင်းပြောပါစေတဲ့ဟုတ်ကလား